ခန်းကြီး7အငယ်1မှ30ထိုနောက်မှာအာမုံအမျိုးသားနာဟတ်တီလာ၍ဂိလပြည်ယာဘဲမြို့အနားမှတက်ချလျင်မြို့သားအပေါင်းတို့ကအကျွန်ုပ်တို့နှင့်မိတ္တဟာယဖွဲ့တော်မူပါကိုရောထန်၌ကျွန်ခံပါမည်ဟုနာဟမင်းအားလျှောက်တော်လဲအာမုံအမျိုးသားနာဟကတင်တို့၌လက်ရမျက်စိရှိသည်မြတ်ကိုဖောက်၍ဣဒရလအမျိုးတစ်မျိုးလုံး၌ ငါကဲ့ရဲ့ရသောအခွင့်ကိုပေးမှသာမိတ္တဟာယဖွဲ့မည်ဟုပြန်ပြောတော်ရာဖက်မြို့သားအသက်ကြီးသူတို့ကအကျွန်ုပ်တို့သည်ဣတရေလပြည်တလျှောက်လုံးသို့တမန်တို့ကိုစေလွတ်ခြင်းဟာခொနည်းရက်မြငတ်လင့်ပါထိုအခါကဲတင်သောသူမပေါ်မရှိလျင်မင်းကြီးထံသို့ထွက်ပါမည်ဟုဆိုကြ၏တမန်တို့သည်ရှောလူနေရာဂိဘာမြို့သို့လာ၍လူများတို့အားတရင်ကြားပြောတော် လူအပေါင်းတို့သည်အတန်ကိုလှည့်၍ငိုကြွေးကြ၏ရှောလူသည်နွားစုနောက်သို့လိုက်လျက်လေလောက်ရမှ ရောက်လာသောအခါလူတို့သည်အဘယ်ကြောင့်ငိုကြွေးကြသနည်းဟုမေးလျင်ယာဘဲ့မျိုးသားတို့၏တည်င်းကိုပြောကြ၏ထိုတည်င်းကိုရှောလူကြားသောအခါဘုရားသခင်ဝိညာဉ်တော်တက်ရောက်၍သူသည်ပြင်းစွာမျက်ထွက်လျက်နွားတရှင်းကိုယူ၍ခုတ်ဖြတ်ပြီးမှတန်တမန်တို့လက်တွင် ဣဒရေလပြည်တလျှောက်လုံးသို့ပေးလိုက်၍ရှောလူနှင့် ရှမွေလနောက်သို့ထွက်၍မလိုက်သောသူ၏နွားတို့ကိုဤကဲ့သို့ ပြုမိဟုကြီးညာစေသဖြင့်လူတို့သည်သာဝရဘုရားကို ကြောက်၍တညီတညွတ်ထီထွက်လာကြ၏ဘေဆက်မြို့၌တက်စရင်ယူသောအခါဣဒရေလမျိုးသား၃သိန်းယူဒမျိုးသား၃သောင်းရှိကြ၏ဂိလပြည်ယာဘဲမြို့မှလာသောတမန်တို့အားနက်ဖြန်နေ့ နေပူချိန်ရောက်သောအခါချမ်းသာရမည်အကြောင်းကို မြို့သားတို့အားကြားပြောကြလော့ဟု မှားလိုက်သည့်တိုင်တမန်တို့သည်တွား၍တရင်ကြားပြောသည်ဖြင့်ယာဘက်မြို့သားတို့သည်ဝမ်းမြောက်ကြ၏အကျွန်ုပ်တို့သည် နက်ဖြန်နေ့၌ကိုရောထံသို့ထွက်ပါမည်ကိုရောလိုရှိသည်မြအတိုင်းပြုတော်မူပါဟုနာဟမင်းအားလျှောက်ကြ၏အငယ်7မှ15 နက်ဖြန်နေ့၌ရှောလူသည်လူတို့ကိုတုံးတက်ခွဲပြီးမှ နနဲ့ရန်အချိန်၌ရန်သူအလုံးရင်းတဲသို့ဝင်၍နေပူချင်းတိုင်အောင် အာမုံအမျိုးသားတို့ကိုလှုပ်ကြံသဖြင့်ကြံကျွင်းသောသူတယောက်နှင့်တယောက်ပေါင်း၍မနေရသည့်တိုင်အောင် လူအပေါင်းတို့သည်ကွဲပြားလျက်ရှိကြ၏ဤတွေလာလူတို့ကလည်းရှောလူသည်ငါတို့ကိုအုပ်ဆိုးရမည်လောဟု ဆိုမိသောသူကအဘယ်သူနည်း ထိုတို့ဆိုမိသော သူတို့ကိုခေါ်၍တကြဂုံအံ့ဟု ရှမွေလအားဆိုကြတော့ရှမွေလကလူတယောက်ကိုမျှယနေ့မတတ်ရဟာရဖျားသည်ယနေ့ဣဒရေလမြို့ကိုကဲတင်တော်မူပြီဟုဆို၏ရှမွေလကလည်းဂိလဂါလမြို့သို့တွား၍နိုင်ငံတော်ကို ပြုပြင်ကြကုန်အံ့ဟု လူများတို့အား ပြောဆိုသည့်အတိုင်းလူအပေါင်းတို့သည်ဂိလဂါလမြို့သို့တွား၍ ထိုမြို့၌သာရဖျားရှေ့တော်မှာရှောလူကိုရှင်မင်းရာ၌ချီးမြှောက်ကြ၏ထိုမြို့၌လည်းသာရဖျားရှေ့တော်မှာမိတ္တဟာယရစ်ကိုပူဇော်သဖြင့်ရှောလူနှင့်ဣဒရေလမျိုးသားအပေါင်းတို့သည်အလွန်ပျော်မွေ့ခြင်းကိုပြုကြ၏